ပုဂ္ဂိုလ်ရေးရာအဖြစ်ဒီကျိုးတဲ့ဒီကျိုးတဲ့ဒီပုဂ္ဂိုလ်ရေးကျိုးမှုလေးတွေဖြစ်အောင်လို့လုပ်ပြီးတဲ့အနေနဲ့တရားရဲ့ခုံကြီးနဲ့နှမ်းဆပြီးတော့ကျိုးတော့ဆိုပြီးတော့တရားရဲ့ခုံကြီးတွေပထမဆုံးစပြောပါတယ် ဒီတရားတော်ဟာစားနာရုံနဲ့တော့မှစိတ်ဆုပ်ရှားမှုတွေစိတ်ငြိမ်ညာမှုတွေအတိညာကိုအာရုံရှိနေသည်ရှိနေသည်တော့တဲ့အနောက်ရှိစိတ်အဖူတွေရောငြိမ့်နိုင်တယ်ဥတီကျပမာနဲ့နာမမုဒယတနာရှိစေသတ္တဝါ သတ္တမရှိနာတတ်စာလို့ဆိုထားပါတယ်။ဒီငိမ့်ချမ်းသာခြင်းအကြောင်းရလိမ့်မယ်ဆိုတဲ့ရလိမ့်လို့ဆိုတဲ့အနေနဲ့ပေါ့။အဲဒါကိုဥတည်ပြီးတော့သူတော်ကောင်းတရားပေါ့။သူတော်ကောင်းတရားဆိုတာသိခါသုံးရပါတော့။ဒီသိခါသမာဓိသိခါပညာသိခါပေါ့။ရှင်ကြီးမှလည်းသိရအောင် ဒီသိခါ၃ရက်ရဲ့ကိုယ်ကြီးလေးတွေပေါ့လေဒါလေးတွေကြားလာရပါတယ်ကြားလာတော့ဆရာဆရာကိုယ်ကြီးလေးတွေကြည့်ပြီဆိုလို့ရှိရင်ဆရာတရားကြီးနိုးလာတာပဲကြည်ရစိတ်တွေပေါက်လာတာပဲလက်ခံအတီးပြည့်တဲ့စိတ်တွေလည်းပဲပေါက်လာတာပဲတတတရားပေါ်လာပြီဆိုလို့ရှိရင် တရားရဲ့ကိုယ်ကြီးတွေလည်းရလို့တဲ့ဆန္ဒနဲ့ပြီးတော့တာပဲဒီမှာတတိပ္ပံကိုယ်ကြီးတွေကိုနည်းနည်းဖြစ်ဖြစ်ပြီးပြီးဆုံးဆုံးဖြစ်ဖြစ်စတိရတယ်ဆိုရင်ဥတီကျမှမှလည်းကြားလာလို့ကိုယ်ကြီးပြီးသွားပြီဆိုရင်ဟောတတိပ္ပံဟာသလို့ကိုယ်အည်တွေးတွေစွန့်ရတတ်တယ်ပြည့်စုံပါလားဆိုတာ နားလေသွားတော့တတ်တရားကြီးလို့ကြားလာတယ်လို့ကြားလာတော့ဒီခုံကြီးတွေလည်းပဲရလို့တဲ့ဆန္ဒလည်းရှိတာပဲတကယ်ရတယ်လို့ရှိရင်လက်ရှိလူဆန္ဒကာမဂုဏ်ဆန္ဒကိုလည်းပဲနောက်ပိုင်းကဆွေရတဲ့တတ္တိဝိရိယတွေလည်းရှင်းလာတော့ပါပဲဆုံးလဲဆုံးလို့တာပါပဲအခုလက်ရှိကာမဂုဏ်ဆန္ဒ ဆွန့်လို့လာကြရတာပဲမိုင်ကောင်းများစွာဝေးတဲ့နေရာလာကြကြတာဓမ္မချမ်းသာရရတာသမထသုခဥပ္ပဆနာသုခနောက်စတိသုခဆိုတာလည်းပဲအမြင့်ဆုံးအထိရသွားမှာပါအဲဒီလိုလာကြတဲ့ပုဂ္ဂိုလ်တွေကိုဘုန်းကြီးတို့ကမလိုရအောင်ဘုရားကြီးကြပါလို့ ဆန္ဒလုံးဘုရားကြီးကြီးဆရာဆိုင်ဩဝါဒတော်အတိုင်းပုဂ္ဂိုလ်ရေးရာကျင့်ရုံအာအာတိတဲ့ပုဂ္ဂိုလ်လေးဆက်ဆိုပြီးတော့ဖို့ထုတ်ထားတဲ့တရားတော်ရဲ့အကုန်ကြီးကိုထိုက်တယ်လို့ပရမသုံးစကြည့်ပြီးတော့ပြောရပါတယ်။သုံးပိုင်းစဉ်လည်းဒီလိုပါဠိများပါတော့ပြောပါတယ်လို့ဆိုလို့ဆိုလို့ရှိရင် ဗုဒ္ဓနုစတိဗုဒ္ဓရဲ့ဂုဏ်တော်အင်းစွန့်တတ်ပြီးရောဗုဒ္ဓရဲ့အရေးချင်းအရေးအသေးစွန့်တတ်ပြီးလည်းပေါ်လာပါတော့တရားနာကြားတယ်ဆိုတာသတိစုခခေါ်တဲ့ ဒီမဆုံးချမ်းသာကိုကုတည်ပြီးတော့အဲဒီရရလို့တဲ့ဆန္ဒရှိပြီးတော့ကျင်လေးမှလေးတာလည်းတော့ဒီရသိခါလေးဘယ်လိုထိရတယ်။မာရိသိခါလေးဘယ်လိုစိတ်ကြည်ကြည်ရောဘယ်လိုအထောက်ရတယ်။အတိအကျအတိအမှန်ကြီးပြောဘယ်လိုအထောက်ရတယ်ဆိုတာပေါ့လေ။ ဒါတွေလေ့လာရတဲ့သဘောပါ။ရင်းကြတဲ့နေမြေရောက်ဖို့ရာတွားရမယ်လမ်းပေါ်လို့ရှောက်ရမယ်လမ်းကိုဒါတွေလေ့လာတဲ့သဘောပါလား။တရားချင်းတကယ်ချမ်းသာရဖို့ရာအတွက်ရှင်းသုံးရမယ်ရှင်းပြီးအဆောင်ပေါ်လေ့လာတဲ့သဘောပါလား ဒီတော့ကျင့်နည်းမှမတည်ဘူးဆိုလို့ရှိရင်လေ့လာပြီးတော့ဖြောက်ချက်ဖြစ်ပါတဲ့။အဲဒီဥပဒနာနယ်ထဲမှာတော့ဆိုရုပ်ရိယာမှာစကားတစ်ခုရှိပါတယ်။ကျင့်နည်းမှရမတည်တာလေ့လာပဲလျှောက်လို့ဆောင်းတယ်။ဒီတိရိစ္ဆာန်ဘာဝနာတရားအထုတ်ချက်ဆိုတာ စိတ်ရည်ကြည်ကြည်ရှိကြဖို့လိုရတာပါပဲစိတ်ရည်ကြည်ကြည်ရှိကြရဆိုရင်ဒီရောက်ဖို့ရေးပောက်ဖို့ကိုအောက်တန်းကြောင့်ရတရှိပြီးရော့ပါပြီးတော့သူရဲ့ဆွဲရကလွတ်တော်တဲ့အခါဘဝအရှိတန်ဆိုတော့မြင်လာတာပဲစိတ်ပိုင်းဆိုင်ရာအားရလည်းပြည့်လာတာပဲ ဒီတော့ဒါကိုဥတည်ပြီးတော့အဲ့လိုအစီရောက်ရေးအတွက်ပေါ့လေတပုံပဲကြီးကြည့်ရတယ်ဆိုတာပေါ့လေလေ့လာရပါတယ်ဒီနည်းမှာရမသိတာလေ့လာပဲရှောက်လေလေ့လာဆိုတာကသူကကျမ်းလာလေ့လာတယ်လေကျမ်းလာတယ်လေစာလည်းပဲလေ့လာတဲ့သဘောပါပဲလက်သဘောကပြောခဲ့တဲ့အတိုင်း လုံရင်းချမ်းသာဖြစ်ကြောင်းဥတီချက်ဥတီချက်ထားပြီးတော့ဗရဏထားပြီးတော့တကယ်အစဉ်တိုင်းရင်းတဲ့တရားတွေကိုယူတည်တယ်နဲ့နာဖို့ကပထမဆုံးသိအရေးကြီးပါတယ်အဲဒီလိုလာကြားပြီးတော့ဖြောက်ဖြက်ပြရမယ်ဒီရှင်ကြီးကမသိတော့ဘူး နောက်တစ်ခုကတော့စိုးရိမ်ပြီးတော့လည်းချက်ပြုတ်ပြရမယ်တဲ့ဒီလိုမှလည်းမကြည့်လို့ရှိရင်ကြည့်တဲ့ပုဂ္ဂိုလ်နဲ့သွားတွေ့ပြီးတော့ဗောလေဒါဒီဒါဒီကြည့်ရင်မှလည်းဘယ်လိုလုပ်ရပါသလဲဆိုပါလိမ့်ဒါလည်းစိုးရိမ်ရပါလားဒီလိုဆိုရင်လည်းကောင်းဆုံးဆရာနဲ့ရုပ်ရည်လည်းဆွေးနွေးနေတာပါအနည်းဆုံးတရက်စာတော့ဆွေးနွေးနေတာပါ ကျမ်းစာရှိလေးလေးတွေသိထားပြီးတော့အသေးစိတ်ကိုရှိမှတ်တဲ့ပုဂ္ဂိုလ်တွေကိုပဒန်းဆရာကရှင်းလို့ပြီးတော့ဟောလေးရှိဆက်လျှောက်တာအောင်ဆိုတော့လုပ်ပြီးတော့ရှင်းလို့လေ့လာတဲ့အရှင်းတဲ့အချက်တွေရှိလို့ရှိရင်လည်းလည်းပြီးတော့လေ့လာတေချာတဲ့သာဥစ္စာတွေရှိလို့ရှိရင်အဲဒီသာဥစ္စာတွေကြည့်ပြီးတော့လေ့လာတာ ကျမ်းသာလေးတာဆွေးနွေးလေးတာစောင့်ကြည့်ရှုလို့လေးတာလည်းရှိရင်ရှင်လူမှာမကြည့်ရအဲ့လိုလေးတော့လိုက်တာလည်းပဲကြောက်သွားတာပါအဲ့လိုဆိုကြရရှိပါတယ်အခုတရားနာတယ်ဆိုတာတဏှိဒုက္ခတကယ်အမြင်မှဆုံးရှိတဲ့အမှန်ကုန်ရှိတဲ့ချမ်းသာရရှိတဲ့ဥတည်ပြီးတော့ပေါ့လေ ဒီပုံစံကြီးရှင်းသုံးရတယ်အဲဒီလမ်းကြောင်းဘယ်လိုလျှောက်ရလဲဆိုတာပေါ့လေလျှောက်တဲ့နည်းတွေပေါ့လေကျန်တာလေးလားဆွေးနွေးလေးလားဒီမှာတော့စာအုပ်တော့ကြီးကုန်တော့မရဘူးပေါ့လေရှိဖို့လည်းမလိုအောင်အဲဒီလာပြီးတော့ဖြောက်ပြရတဲ့ဘောပဲဆိုတာနားလည်ရပါတယ်ဒါဟာသတိပဋ္ဌာန်ခေါ်တဲ့ဥပဒနာအထုရပါရိုးရနှီးရမှာအရှိကြီးပါပဲဒီကတော့ ရှင်ဒီနံတရားသိပြီဆိုရင်စာပြီးတက်တဲ့နဲ့အလုံးမလုံးဖဲနဲ့ရက်နေလို့ကတော့မိမိကိုယ်လည်းမိမိလောင်းနေမှာမဟုတ်မိမိကိုယ်ပဲဖြစ်ဖြစ်သူဘာကိုယ်ပဲဖြစ်ဖြစ်သာမန်ကြည့်လို့ရှိရင်တော့ဘာမှအဝတ်စရာမဟုတ်ဘူးရိုးရိုးကြီးစည်းစည်းပဲလို့ထင်ရပါတယ် ဒါပေမဲ့လည်းဘုရားလိုကြအနိစ္စကမ္မထဆရာများရဲ့သင်ကြားချက်နဲ့တိတိကျကျယူတည်တည်စိစိဆဆအထုတဲ့ပုဂ္ဂိုလ်ဟာရိုးရိုးလေးနဲ့အောက်ပေါ်ရာဒီကိုယ်ရဲ့ကိုယ်ရဲ့မှာအများကြီးရှိတယ်လောကမှာမတူဆူးတဲ့အဆန်းကြယ်တွေဟောလေအဲ့ဒါတွေတွေ့နေမှာလားဆွဲအမှန်ကောင်းတဲ့ မြင်ကိုကြည်ကြီးတွေပါလေဒါတွေကဒါတွေကောင်းကြီးတွေ့နေမှာရှင်းရှင်းလင်းလင်းအဲဒီကကြားလို့ရှိရင်သိအားရမှာပါပဲအဲနောက်ဆုံးသတိစုခခေါ်တဲ့အဝိဓိတစုခရဖို့သိကြတော့မှာအဲ့ဒီအစီရောက်သွားပြီဆိုလို့ရှိရင်သိကိုရှင်းအားရပါမှာပါဒီတရားအထုရတာဟာလူတွေဘဝအတွက် အမဂ္ဂရေရှိတဲ့အမြတ်ထွက်တယ်ဆိုတာဟောလေရတယ်အမြတ်တွေပဲဆိုပါလိမ့်စိတ်ကိုရှင်းတတ်သွားမှာပါဒီတော့ရှင်ကြီးမှမသိလို့ရှိရင်လေ့လာပြီးတော့ဆောက်ဆိုတော့ပြောက်ပြီးတော့ရှင်ကြီးမှသိပြီဆိုလို့ရှိရင်ကြည့်ရမယ်လက်တွေ့ကြည့်ရမယ်ဟင်းအဲဒီလက်တွေ့ကြည့်ပုံလေးလည်းအစားပိုင်းပြောသွားပါတယ် จิตตဗုဒ္ဓဝိသနာပြီးလိဝိသောဆိုတာပေါ့ဒီဥပဒနာနည်းနဲ့အထုတ်တဲ့ပုဂ္ဂိုလ်တွေဟာတကူလုံးဟာရှုခွင့်ဖြည့်ကြီးပဲတကူလုံးထဲမှာအထင်ရှားဆုံးမှာစရတာပါသိရှိတဲ့စိတ်တိုင်းမှာဝိမကဖောင်းတက်လာတာ ရှုရှောင်းနဲ့စပြီးတော့ပေါ့လေဖောင်းတယ်တောက်တင်းလို့စတဲ့သဘောကျုပ်ရဲ့နာမ်ထဲမှာဆိုလို့ရှိရင်ကျုပ်တရားကနံတရားတဲ့ပို့ပြီးတော့ထင်ရှားတာမဟုတ်လို့ရုပ်ကိုဥစားပြီးတော့ရှုရပါတယ်ရုပ်ထဲမှာလည်းပဲမိယာရုပ်နဲ့မိတဲ့ရုပ်ဒီလိုရှိတဲ့ကမိယာရုပ်ကိုဥစားပြီးတော့ရှုရပါတယ် ညာရေး၄မျိုးတည်းမှာလည်းပဲဝါရောသတ္တဗယုကတော့တောင်းတင်းဆုံးချရွေသွားတာသာပြီးတော့ထင်ရှားတာကိုလည်းသူဥစားပေးပြီးတော့အထောက်ရပါတယ်။ကျောင်းရောက်တာမှာအလွယ်ဆုံးအခရာကြီးတင်ရတယ်လို့ပြောနေတာ။ဒါလည်းတစ်လုံးကြီးတစ်လုံးချင်းလို့အလွယ်ဆုံးတင်ရတာ။အလွယ်ဆုံးကစပါတယ်။နောက်မှတစ်ဖြည်းဖြည်းတက်တက်သွားတယ်ဒီသဘောပါ။ ခုကျေးဇူးများဆရာတော်ဆရာကြီးကဝါရောရုပ်ပေါ်ရသဝရသတ္တပကဥပဒနာပြီးပြီဆိုကိစားတဲ့အာယုံလိုက်ဥပဒနာစတင်ပါဆိုတဲ့ဆိုရုပ်ပြိပါစကားအရာပြိပါစအရာပေါ်လေမှာထိုင်နေတဲ့အခါပုံပြီးရစပြီးတော့ရှုပ်ပုံလေးကြီးပြထားပါတယ်တော့ဟွန်း ရှိရတဲ့ပိုင်ရောက်သွားပြီရှိရတဲ့ပိုင်ရောက်သွားပြီဆိုလို့ရှိရင်ထိုဝဲဖွေခွတ်ပြီးတော့ထိုင်အပေါ်ဘက်ကိုကို90ဒီဂရီမှမှထားလက်လည်းပဲတင့်တယ်လို့ထားပါတယ်ပုံမှန်ရှူဆက်ရှူတဲ့ကဝမက်ကဖောင်းတက်လာမယ်ဆက်တဲ့ကဝမက်ကပိန်ကျသွားမယ်အဲ့ဒီလိုရှူတဲ့အခါမှာ ဧည့်သည်လာရပုဂ္ဂိုလ်သွားပြီးတော့ကျိုးနေမှဧည့်သည်ကိုဆိုင်ကျနိုင်ပါလေကျိုးသူကရောက်ပါတယ်ဘောင်းပုဂ္ဂိုလ်ကဝမ်းလိုက်မှဖြစ်နေတယ်ဆိုတော့ဝမ်းလိုက်ကပထမဆုံးဆက်ကျိုးပြီးတော့စောက်ရတော့ရုံရရှူသွင်းတာရှူထုတ်တာတော့ဒါတော့ဘယ်လိုဆိုင်နေပါလဲ ဖောင်းတက်လာပြီဆိုရင်ရိပ်ရိပ်ကလေးဖောင်းစားကစားပြီးတော့ဆုံးတဲ့အထိပေါ်လေးတော့ကပ်ပြီးတော့လဲရပါတယ်။ပိတ်ကြသွားလို့ရှိရင်လည်းပိတ်စားအစားပိတ်ဆုံးခြင်းကပ်ပြီးတော့လဲရပါတယ်။အားဆက်ရပါတယ်။နေချတက်ချပြီးတော့ပေါ်လေးဖြစ်ဖြစ်လာလို့ရှိရပါတယ်တော့။ဒီငိုင်းနေတာငိုင်းနေတာမရှိရဘူး။ တက်လျာမယ်ဆက်ဆံရမယ်ဒါဒါပဲအရေးကြီးပါတယ်အဒီဝရိယအရင်ကပြောခဲ့ပါတယ်တော့ပေါင်းတက်လာတဲ့ရှိမှတ်တဲ့စိတ်နဲ့တက်အောင်လို့လေရွယ်စုလို့ပြရပါတယ်တော့အတုတ္တယောဂီမှာဒီစိတ်ကတိတ်ရေးကြည့်ပါတယ်အာဆယမဲ့ချိန်လိုက်ကြည့်ရမယ်အာဆယမဲ့ချိန်လိုက်ကြည့်ရမယ်ပြင်ရတော့ပဲသူနည်းဒီပေါင်းကတော့ ဒါအလုတ်စလိုက်တာပါပဲဒီမှာအဲတော့ပေါ်ရတယ်လည်းအကုန်လုံးလိုက်မှရတာပါဒီနည်းမှရမသိတာလေးလာပဲပြောလို့ဆိုတာမှတ်တယ်ဒီကိုလေးလာထားတာဆရာဆောက်တဲ့ကောင်လည်းသိညာလိုက်ပေါ့လေယူစီဒီလိုပါစိတ်ဆက်ဆက်လို့ပါထီလို့တဲ့ယူလေးကဘာမှမရှိဘူးစိတ်ကတဆုံးကိုကြည့်ကြည့်ကြည့်လည်းမရှိရပါဘူး ခေါင်းကြီးလည်းစိုက်ထားဖို့လို့ပေါ့အလောတော်လေးညက်တော့စပြီးတော့ပါလေလမ်းတွေပါလေဆောက်တဲ့ပါတည်တည်တတ်တတ်ဖြစ်ဖို့အနိကမှကမ္ဘာထမ်းဆဲတယ်လို့ပြပါလိမ့်မယ်သူတို့ညွှန်ကြားတဲ့အတိုင်းလုပ်ရတယ်ဒါကိုယ်တို့ကကြည်ဝေရရာတွေပေါ့အမှန်တော့စိတ်ဝင်စားစရာကောင်းတဲ့ကြည်ဝေရရာတွေပေါ့အပိညာရရှိမှခုနဲ့တဲ့တဲ့ရှိလို့တည်ရတဲ့အရာတွေပရိညာရ ဖြောက်ကြလာတာရှင်းရှင်းပြပြတာကြည့်ရကြည့်စီရတွေပေါ့ဒါကြပါပေသိတဲ့တရားတွေအဲနောက်ဆုံးဆိုလို့ရှိရင်ဒီနောက်ပြည့်စုံတဲ့တရားတွေပေါ့လေကိုယ်ထဲမှာရှိနေတယ်အဲဒီကိုယ်ထဲမှာရှိနေတဲ့ဟာတွေကဒါကြည့်ပွေရာတွေပဲကြည့်စီရာတွေပဲကြည့်စီရဆိုတော့စဉ်းစားကြည့်စီရမဟုတ်ပါဘူးခုလိုရှိမှပြီးတော့ကြည့်ရမယ်ခါကြရတယ် တိကျတယ်တိတိသွားအောင်ဆိုရအလုပ်စားရပါတယ်တိပွဲရမတိတာတဲ့ရှုကပယ်လျှောက်လေဆိုတာပါလေသူဖောင်းပင်ဥစားဖောင်းပင်စားအပြောပဲတိရသဘောပဲဝန်ဆိုင်ကြည့်လည်းမဟုတ်ဘူးဖောင်းလက်ချင်ရပင်လက်ချင်ရအာကာရလည်းမဟုတ်ဘူး ဝမ်းသက်ပုံသဏ္ဍာန်နဲ့ဖောင်းပုံအချင်းရာကျော်ပြီးတော့ဘူးတကယ်ရှိတဲ့တောင့်တင်းဆိုင်ရှားတဲ့ကျွေသွားတဲ့တကယ်အရှိသဘာဝကိုကြည့်ရအောင်ဆိုပြီးတော့တတိရှိရပါတယ်တတိရှိရတဲ့တရားတွေပါပဲသိရတဲ့တရားတွေကအဲဒါပฏิပတိယမာနောလို့ခေါ်ရတယ်မှာပฏิပတိယမာနောသတိပ္ပံလမ်း6 6ရောက် ပေါ်ရအောင်လည်းရှိမှတ်တဲ့စိတ်နဲ့ခွင့်ကြတဲ့အောင်ရှိမှရတာတဲ့ရှိမှတဲ့တရားတွေဒါအလုပ်ဖြစ်သွားပြီဒီမှာအဲ့ဒါကိုပဲဆိုလိုတာကကြည့်ပွဲရာရာမတိတာရှိတာဆိုလျှောက်လေတဲ့ကြည့်ကြတယ်ခုမရှိလို့မသိတဲ့ဟာတော့ရှုပြီးတော့အာအပြည့်နဲ့ရှုပြီးတော့ပေါ့လေအဲ့ဒါကိုမတိတာဘူး ဖြောက်ကျွတ်ဖြစ်ပါတဲ့ဒီလိုဆိုဆိုတာရှိပါတယ်အခုလက်တွေ့အထုပိကြတဲ့ပုဂ္ဂိုလ်တွေဟာအဲဒီဆိုဆိုတာနဲ့အထုပိကြတာပဲမက္ကဇာမှာတော့ယောဂီဟာထိုင်နေဒုက္ခနဲ့ပေါင်းစုဝါစနည်းနည်းဆရပါတယ်ဒီရသောဒုက္ခမှာလည်းပဲညာလန်းတယ်လန်းကြွချအလောက်ကဆရပါတယ် စတင်ရောင်းရောက်စကလေးလိုပေါ့လေစာလေးနည်းနည်းကစရတယ်ဟွန်း ABCD စသည်ပေါ့လေတော့စလုံးမှာရှိတဲ့အတန်လေးတွေလည်းပဲထုတ်ဖော်ပြီးတော့အတန်ထွက်ပြီးတော့လေ့လာရပါတယ်နောက်စလုံးလေးတွေပေါင်းပေါင်းပြီးတော့လေ့လာတဲ့အခါမှာလည်းပဲ ခြေတီခက်အာရီတီတဲ့စသည်ဟောလေဒါလေးတွေထုတ်ထုတ်ပြီးတော့လေ့လာပါတယ်။ဒါမှပုံမှန်အတန်လေးတွေလည်းရအတန်တို့လည်းခံတော်ဖြစ်မှာ။သလုံးလေးရစာပြီးတော့ဝါကြတို့လေးတွေဝါကြတို့လေးရဲ့ဝါကြရှိကြီးကျောင်းရာကြီးဖွဲ့ရေးထားတဲ့စာတမ်းကြီးဒါရောတဖြည်းဖြည်းဖတ်တတ်တော့မကြမ်းဘူးသေးကြတော့ ဒီလိုအတန်ထုတ်ပြီးတော့ဖတ်ဖို့ကောင်းပါလားအဲကျွမ်းကျင်သွားပြီဆိုလို့ရှိရင်တော့စိတ်နဲ့ပေါင်းဖတ်ပြီးတော့အလေးကျင့်နဲ့ဖတ်တတ်သွားတော့အဲဒီလိုစားရတယ်ဆိုတော့နားလည်ရပါတယ်သူဖောင်းလာလို့ပေါ်လာလို့ရှိရင်ဒီအညီလေးလေးတက်လျက်ပါတယ်ဖောင်းတယ်ဟောဖော်လေးပေါ့ပြင်လာလို့ပေါ်လာလို့ရှိပိန်တယ်ဟောဒီအညီလေးတက်ရတယ်ကွာဟွန်းဒါမှကိုယ်ကိုယ်ဆိုချက်ချက်နဲ့ရှိတော့ တတိသမารီတွေလည်းရှိလာနိုင်ပါလားဒါတိတ်အရေးကြီးပါလားအဲမှတ်တဲ့အခါမှာတော့အဆိုင်မှုအဖြစ်ချိန်လောက်ကမှုအဖြစ်အင်္ဂါတော့ပါရတယ်အဆိုင်မှုအဖြစ်ပါတော့ရှုခွဲအာရုံစီတတိယကတ်သွားတော့တာရှုမှတ်တဲ့စိတ်ကတ်သွားတော့တာကတ်ပြီးတော့တည်သွားတော့တာအလေးကြီးရလာလို့ရှိရင် ဒီုံလည်းကိုစွဲပြီးပြီးတော့သွားတော့တာလည်းလို့ဖြစ်အောင်အဲဒီလိုဆွေးမြေ့သွားပြီဆိုလို့ရှိရင်နောက်ပိုင်းခလိကသမာဓိနဲ့လိုက်လာတာပဲဒီပုံမှာစိုက်ကြသွားတာပဲနောက်အဲ့လိုအရှင်ရသွားတဲ့အခါမှာအဲ့ဒီလိုအင်းအားစုတွေပါတဲ့ရှိတတ်တဲ့စိတ်ကလေးတွေများလာပြီဆိုလို့ရှိရင်စိတ်ကစိတ်ကျဲလာတာပဲ ခုနနိဗ္ဗာန်တရားတွေမကတ်တော့ဘူးဟွန်းကမေသနာနိဗ္ဗာန်လည်းမကတ်တော့ဘူးတပ္ပရနိဗ္ဗာန်လည်းမကတ်တော့ဘူးသီလဝိဒနိဗ္ဗာန်လည်းမကတ်တော့ဘူးပုရိသပုဇ္ဇနိဗ္ဗာန်လည်းမကတ်တော့ဘူးဝိသေသနိဗ္ဗာန်လည်းမကတ်တော့ဘူးဟိုကအာကောင်းလေလေအဲ့ဒါကြီးလည်းပဲသူတို့တစ်ဖြည်းဖြည်းဆုတ်ခေါ်ပြီးတော့သွားလိမ့်မယ်ကွာ အဲလိုအင်အားစုတွေနဲ့ရှင်တွဲနေရတဲ့စိတ်ဟာစင်ကြဲလာတာပဲဟွန်းဒီကလည်းပဲကာယဝိကပုဂ္ဂိုလ်ဖို့ကျင်းပြီးတော့တကူရဲပေါ်လေဒီရတဲ့စကားပြောကြတယ်ရှင်းလို့ကာယဝိကရှိတဲ့အပေါ်မှာခုနအာဆိုင်မှုသင်္ခါကိုဝိရိယတတိသမารိတွေဖြစ်လာပြီဆိုလို့ရှိရင် အောင်ဝယ်ကောင်းတော့အောင်ပေါ့လေစိတ်ရဲ့အင်အားစုတွေပေါ်လာတဲ့အခါမှာပစ္စည်းကသမီးသမီးကြီးကြီးသမထောဆိုတာပေါ့လေသမထကုသိုလ်ဝိပဿနာကုသိုလ်ရဲ့ဆန့်ကျင်တဲ့တရားတွေကိုဖယ်ရှားပြလိုက်တော့တာပါပဲအမှန်လေး၁၇လောက်ဆိုဖယ်ရှားပြလိုက်တာဆိုတော့နောက်ဆုံးသိနိုင်တော့ စိတ်ကလေးတွေအဲဒီအနောက်ဆက်ကင်းတဲ့စိတ်ကလေးတွေဖြစ်လာတယ်အဲဒီအနောက်ဆက်ကင်းတဲ့စိတ်ကြောင့်ဒီထဲမှာချိန်သားကိုက်အလုံးပါစုနဲ့ပုတ်တဲ့စိတ်ကလေးတွေဖြစ်တဲ့ဇာအင်္ဂါလေးတွေလည်းပါတော့တယ်သာဝိဇ္ဇကလည်းသာဝိကြတော့သာဝိအဲနောက်ပိုင်းကပိဋိစုခဆိုတာပေါ့ဒီစိတ်အာရဟုတ် ပိတိပျော်ရွှင်မှုဒုက္ခဆိုတာပေါ့လေဝမ်းသာမှုပိတိစိတ်ပျော်ရွှင်မှုပိတိနဲ့ပေါ့လေဝမ်းသာမှုဒုက္ခလေးတွေဒါလေးအချိုးကျဖြစ်လာတာဒါပါပဲအဲဒါဟာပေါ်တဲ့အောင်နဲ့ရှိမှတ်တဲ့စိတ်နဲ့ခွင်ကြအဆက်ပြီးတော့ရှုလို့တတိတဝါလေးတွေဖြစ်လာတဲ့အခါမှာပေါ့လေပေါ်ပေါက်လာတဲ့ အထုတ်ပြီးအကျိုးရလပထမဆုံးစလိုက်တာပဲတမန်အဲဒါဝိကကြတိတိစုခလို့ခေါ်ပါတယ်တမန်ဝိတဝိသရပါဠိဝိသတိတိစုခတဲ့နိလန်းကြရှင်းသုံးရတဲ့ရလို့အဲဒီတရားကနေပြီးတော့ဗောလေသမထစုခပေါ်ပေါက်လာတဲ့သဘောပါပဲအဲဒီမှာယောဂီရဲ့အစိတ်ဝင်စားစားကြည့်လာတော့ ။နာဒီချမ်းသာလေးတွေ့ပါလားဆိုပြီးတော့ပုံပြီးတော့ကူးဆိုင်လာတယ်။ပုံကူးဆိုင်လေလေစိတ်ရဲ့စွမ်းအင်ပေါ့လေဒီလိုဆို energy တွေပေါ့လေ energy တွေပိုကောင်းလာတယ်ဖြစ်တာပါပဲ။ဘုံတူဝါစပေါ်လာတဲ့အာယုံကိုအစအလယ်ဆုံးအစနေအလယ်ပိုင်းအဆုံးထိ မှတ်ပါလို့ပြောထားပါတယ်တချို့ယောဂီတွေနားလည်ဖို့ပြောတတ်ပါတယ်ဘုံတုံမှုကိုမှတ်ပါဘုံတုံမှာဒါမှတ်ရမယ်အာယုံမဲ့ဖြစ်ပဲဘယ်ကနေပဲအတိမှတ်ရမယ်ဆိုရုပ်ကလေးပေါင်းစားကစားပြီးတော့ဆုံးသွားတဲ့အတိမှတ်ကျုပ်နားလည်ဖို့လွယ်ပြီးတော့ပေါင်းမှုရဲ့အစပေါင်းမှုရဲ့အလယ်ပေါင်းမှုရဲ့ဆုံး အဲ့ဒါသွားပြီးတော့လိုက်နေကြတယ်အဲ့လိုမလုပ်ရပါဘူးဘာဖြစ်လဲဆိုတော့ဘုန်းကြီးအစအလယ်ဆုံးဒီအချိန်ပိုင်းကမှတ်ရမယ့်အာယုံမဟုတ်ပါဘူးမှတ်ရမှာကဖောင်းမှုခေါ်ရတောင်းတင်းထုတ်တာပင်မှုခေါ်ရရေရှားတဲ့သဘောအဲ့ဒါလေးကြီးကြည့်ကြည့်သွားအောင်ဆိုပြီးတော့ဖုံးပင်မှုမှတ်ရပါတယ်အဲ့ဒါတချို့တရားလျှောက်တာတွေရှိတယ်ဘုန်းကြီးအစမှတ်မိတယ်ဗျာဘုန်းကြီးအလယ်မှတ်မိတယ်ဗျာ ဘုံရဲ့ဆုံးမှမိတယ်ဘုရားဆိုတော့သူပြောကြတာရှိတယ်နော်အဲ့ဒါမလုပ်ကြပါနဲ့ညသောအားဖြင့်နောက်နိုင်ငံသားတွေလောက်တဲ့တာတွေပြစိတ်ကူးနေတယ်မှတ်ကြပါနဲ့ညနေအတိုင်းစားကဆုံးသည့်အားဆက်ပြီးတော့ခြေသားကကတ်လိုက်ဆိုပြီးအဲ့ဒီတိုင်လုပ်ဖို့ပဲရှိတယ်ဒါပဲပြီးတော့မှတ်တဲ့ခါမှာလည်းပဲဟိုကအပေါင်းလိုက်အနေနဲ့မှတ်ဖို့ပဲ ဒီထဲမှာအသေးစိတ်တွေရှောက်ကြည့်ဖို့မလိုဘူးအပေါင်းအသင်းနဲ့မှတ်ပါများရင်တော့တော့တတိသမารီကြီးအားကောင်းတဲ့အခါမှာဒီရှားရအစိတ်အစိတ်ကလေးတွေကြည့်လာမှာပါပဲဆိုကြပါစို့တူတယောက်နဲ့မိမိနဲ့ယနေ့ရှင်းဆိုင်တွေ့တဲ့အခါအရေးကြီးဆုံးအစိတ်ပိုင်းဟာမျက်နှာပဲသူမျက်နှာနဲ့ကိုယ်မျက်နှာအခါကျတော့ရှေ့ရှု ရှေ့ရှုဆိုတော့တဲ့တဲ့ကြိတ်တာစဆာကျင်တော့မျက်နှာမှာရှိတဲ့အစိတ်ပိုင်းကြီးကွက်ပြီးတော့ပြီးလို့မရပါဘူးအပေါင်းနဲ့ပဲဒီမျက်နှာတစ်ခုလုံးကိုပဲဒါပေါင်းကြည့်ရပါတယ်တော့အစိတ်ကြီးတယ်စိတ်ကြီးတယ်ရှိရင်ငပုတိယောကငပုတိမှာပေါ့ငကုတိယောကငကုတိမှာပေါ့ဉာဏ်လုံးယောကဉာဏ်လုံးပါးယောကပါးတိမှာပေါ့ မျိုးစိကျော်ကမျိုးစိတိမှာပေါ့အဲ့လိုသဘောမျိုးပါဘောင်းတို့ကအပေါင်းလိုက်ကြည့်ပေါ့သေးသေးကိုကဖွယ်ပြီးတော့ကြည့်ဖို့မလိုညနေတိုင်းလောက်ရတယ်ကြတာလေကိုကအဆန်းဆင်ပြီးတော့ဟောလေအတွေ့အကြုံဝင်ပြီးတော့အဲ့ဒီလိုတော့မလိုရပါဘူးခုနလူတူတယောက်ကိုရှိတဲ့ခံမျိုးမှာမျက်နှာကိုအပေါင်းလိုက်ကြည့်တယ်လို့ဟောလေစိုက်ကြည့်ရင်အသေးစိတ်မြင်လာတယ်တော့အဲ့ဒီသဘောလေးကြီးကြည့်ဖို့လိုပါတယ် ကွယ်ကိုရှုခွဲအာယုံမှာတတိယလေးကတ်သွားအောင်ဘုရားပြအားဆိုင်မှုနဲ့စိတ်ဓာတ်ကြိုက်သေးမှုဒီမျိုးဟာအထုတ္တယောဂီပုဂ္ဂိုလ်ဖို့တော့သိကြည့်တော့အရေးကြီးတဲ့စိတ်ပိုက်ဆိုင်ရာစွမ်းနှစ်ခုပဲဘယ်လိုအရေးကြီးတယ်ဆိုလို့ရှိရင်အထုတ္တယောဂီမှာ ပါဠိလိုတော့မိစ္ဆာခေါ်တာပေါ့မိစ္ဆာဆိုတာပြီးကြည့်တာပါပဲပြီးဟုပထမဆုံးဆက်ပြီးတော့နှိစ္စတာပဲဒီကတော့အနိစ္စဆိုတာသိကြကြအနိစ္စဒုက္ခအဲ့ဒီပြီးဟုပဲပြီးရတယ်လိုက်တယ်နောက်တော့အဲ့ဒီပြီးဟုကိုပထမဆုံးအတားကြီးရနိုင်တဲ့အသဘူရိယအဘူရိယအသဘူရိယအတိတ်ကြီးရဲ့ စိတ်အေးစစ်စစ်ဖြစ်မတော်ရအောင်ဟွန်းနှိုးကြမှုကျင်းပြီးတော့ဉာဏ်ကြီးမတော်ရအောင်စိတ်လေးစိတ်ကံမှုမရှိအောင်မို့လို့ငဲတော့နှိုးကြတက်ချွတ်ဖြတ်လက်ပြီးတော့နေရပါတယ်အတိတ်အရေးကြီးပါတယ်အဲဒီဝိရိယကယောဂီပထမဆုံးအကျိုးကြကြအရေးမှကြကြဒုက္ခပေးတဲ့မိတ္တ ပြီးဖို့ကိုသူကအတားကြီးရပါတယ်သူသူအတားကြီးရတဲ့တရားအကောင်းလုပ်ပြရပါတယ်သူရဲ့ဆန့်ကျင်ဘက်ကတော့သူရဲ့ချိန်ကားကိုက်မှုပဲဦးတက်ပဲတဖြည်းဖြည်းငြိမ်ပြီးတော့စိတ်ကကျုပ်ပြီးတော့ငြိမ်ငြိမ်ပြီးတော့တယ်ဆိုတာဟာစိတ်လန်းဆန်းမှုမရှိလို့ပေါ့ စိတ်ကိုပုံကလန်းဆောင်ပြည့်ဝပေးတာကဝိတ္တပဲဝိတ္တကသူကမသိတာလေးရှုပ်လို့ရှာရှာလေးရှိတယ်သူကတော့ပေါ်ရအောင်လည်းရှိမှတဲ့စိတ်နဲ့ချိန်သားကြိုက်ပြီးတော့စိတ်ကလေးဟာပုံမှန်ကာကပေါ့လေစိတ်လို့ရှာရှာလမ်းလည်းဆန်းဆန်းလေးဖြစ်နေတာပါဟမ်သူကလည်းလည်းပဲပုံမှန်ကာကလမ်းလည်းဆန်းဆန်းရှိနေတော့သူနဲ့ရှင်တွဲတဲ့စိတ်ဟာလည်းပဲ ပွင့်ကလန်းဆန်းပြီးတော့ဟောလေလက်လက်ဆက်ဆက်လေးဖြစ်လာတော့အဲ့လိုပြောတာဒါရှိနောက်လောက်တာလေကောနာစိတ်ပွင့်ကလှုပ်ရှားတဲ့သဘောနဲ့ဟာကျုပ်သွားတာနဲ့ပြန်ကားပြီးတော့လှုပ်ရှားတာနဲ့ဆက်ညင်မရှိရတယ်လားလေဆက်ညင်မလဲလို့တိုက်ပြရတယ်ဒါမှရပါတယ်အထုဆံပါတယ်အဲ့ဒီသွားတစ်ခုဟာယောဂီမှာစိတ်အရေးကြီးပါတယ်ကော ဒီနေ့တော့ဒါလောက်ပဲပြောကြအောင်နောက်မှကျမဆက်ပြောပါမယ်သာဓုသာဓု